ဒီနေ့ဇွန်မောကတရားနားနေကြတဲ့ဗီယက်နမ်နိုင်ငံတရားရကမများနဲ့တကွာကမ္ဘာလောကမှာရှိကြတဲ့တတ္တဝါအလုံးကိုယ်စိတ်တစ်ဖြာကျမ်းမာကြပါစေချမ်းသာကြပါစေဘေးပေါင်းကြံပေါင်းကင်းငြိမ်းကြပါစေလို့အားလုံးမေတ္တာတွေပို့သပြီးတော့ယနေ့ညမင်္ဂလာသုတ်တံတရားပွဲစတင်ကြရအောင် အဲယခုမင်္ဂလာတုတ်တံဒေသနာတော်ကိုဟောကြားသင်ကြားပေးခဲ့တာယခုဆိုရင်မင်္ဂလာတရား၄ပါးပြီးခဲ့ပါပြီယနေ့၅ခုမြောက်မင်္ဂလာဖြစ်တဲ့ပုပ်ပေစကတပုံညတာမင်္ဂလာအကြောင်းကိုယနေ့ပြောပြပေးမှာဖြစ်ပါတယ်ပါဠိကပုပ်ပေစ ကတ္တပုံညတာအဲ့ဒီမှာပုတ်ဘေးဆိုတာဘာသာပြန်ရင်အတိတ်ဘဝပေါင်းများစွာကိုဆိုလိုခြင်းဖြစ်ပါတယ်နောက်ကတ္တပုံညတာအဲ့ဒီမှာပုံညဆိုတာကုသိုလ်ကောင်းမှုကိုဆိုလိုခြင်းဖြစ်ပါတယ် ပုံရကောင်းမှုဆိုတာအချင်းချုပ်ချုပ်လိုက်ခင်ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုဆိုပြီးတော့သုံးပါးဖြစ်ပါတယ်အဲ့တော့အတိတ်ဘဝပေါင်းများစွာကဒါနကောင်းမှုတွေသီလကောင်းမှုတွေဘာဝနာကောင်းမှုတွေရှိခြင်းကိုပဲပုပ္ပိစ ကတပုံညာတာလို့ဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီလို အတိတ်ဘဝပေါင်းများစွာကဒါနကောင်းမှုရှိနေခြင်းဒီပင်လေမင်္ဂလာဖြစ်တယ်လို့ဘုရားဗျာမိတ်ဆိုပါတယ်လူတိုင်းလူတိုင်းမှာပုပ်ပေစ ကတပုံညတာဟိုးအတိတ်ဘဝတွေကပြုတ်လုခဲ့တဲ့ ကောင်းမှုကံတွေရှိနေဖို့အရေးကြီးလာပါတယ်လူတယောက်ကြီးပွားတိုးတက်ဖို့ရန်အတွက်အတိတ်တုန်းကပြုလုပ်ခဲ့တဲ့ကောင်းမှုကံတွေဟာအဓိကအရေးအကြီးဆုံးဖြစ်ပါတယ်ပစ္စုပန်ဘဝမှာကြိုးစားအားထုတ်မှုကောင်းရင်ကြီးပွားတိုးတက်တယ်အသိဉာဏ်ပညာရှိရင်တိုးတက်တယ် ဒါမှန်တော်လည်းပဲအတိတ်ကံအကြောင်းတရားတွေနဲ့မကင်းလို့သာလင်ကြီးပွားတိုးတက်အောင်မြင်ကြတာဖြစ်ပါတယ်ယခုပစ္စုပန်ဘဝမှာပစ္စည်းဥစ္စာကြွယ်ဝချမ်းသာနေခြင်းဟာပုပ်ပေစကတပုံညတာရှေးရှေးဘဝတွေက ကောင်းမှုတွေရှိခဲ့လို့ ဖြစ်ပါတယ်ယခုဘဝမှာ ပညာတတ်တာနောက်ရုပ်ရည်အစဉ်လှပတာနောက်အချွေရန်အသင်အပင်အတိုင်းဝိုင်းပေါ်များတာနောက်ယာဒုဌာနန္တရတွေတိုးတက်တာဟာလည်းပဲ အတိတ်ကံတွေကုသိုလ်ကံတွေရှိခဲ့လို့ဖြစ်ပါတယ်အဲ့တော့ဘုံဘုံတို့တိပိတကဒရစာမေးပွဲကြီးကို ဖြည့်ဆိုအောင်မြင်ခဲ့ပါတယ်အဲ့တော့တိပိတကဒရစာမေးပွဲအောင်မြင်မှုရန်အတွက် နံပါတ်1ကံရေးကြည့်ပါတယ်နံပါတ်2ဉာဏ်လည်းကောင်းဖို့လိုအပ်ပါတယ်နံပါတ်3ဝီရိယလည်းပဲကောင်းဖို့လိုအပ်ပါတယ်အဲ့တော့ဒီတိပိဋကသံဝေဘက်မှာတချို့ဉာဏ်ကောင်းတယ်ဝိရိယကောင်းတော်လည်းပဲကံမကောင်းလို့တချို့တပုံတချို့နှစ်ပုံတချို့နှစ်ပုံခွဲနေတယ် အနာယူသွားရတဲ့ပုံကိုယ်ကြီးအများကြီးရှိပါလေဒီဒီပိကဆောင်ရွက်ပွဲကျင်းပတဲ့အထက်မှာရည်ရွယ်ချက်တစ်ခုပါပါတယ်အဲ့ဒီရည်ရွယ်ချက်ဟာဘုံဒုကံဒုရှိသောပုဂ္ဂိုလ်များပေါ်ထုတ်ရေးဆိုတဲ့ရည်ရွယ်ချက်တစ်ခုပါရှိပါတယ်အဲ့တော့ဘုံဒုကံဒုဆိုတာယခုပြောတဲ့ပုပ္ပိစကတ္တပုံညတာ ရှေးရှေးဘဝတွေတုန်းကဒီပညာပါရမီတွေဘလောက်ကုသိုလ်တွေဖြည့်ဆည်းခဲ့တယ်ဆိုတာကိုဒါဖော်ထုတ်ခြင်းလည်းပဲဖြစ်ပါတယ်။အဲကြောင့်ဒီပိဋကဆာဝေဘွဲအောင်မှုဆိုတာအတိတ်ဘဝတွေတုန်းကကုသိုလ်ကောင်းမှုတွေများစွာ ရှိခဲ့မှလည်းပဲအောင်မြင်နိုင်တဲ့ဆာမေဘွဲကြီးတစ်ခုဖြစ်ပါတယ်။အဲ့တော့ယခုဘဝတွေမှာတချို့ ဆင်းရဲကြတယ်ဉာဏ်ပညာဉာဏ်ဖြင့်ကြတယ်အယုတ်ဆိုးရတယ်အဲ့ဒီလက္ခဏာတွေဟာပုပ္ပေစကတပုံညတာ ရှေးရှေးကကုသိုလ်ကောင်းမှုတွေနေခြင်းရဲ့လက္ခဏာတွေဖြစ်ပါတယ်အဲ့တော့အစစအရာရာပြည့်စုံနေတဲ့ပုဂ္ဂိုလ်များဟာလည်းပဲပုပ္ပေစကတပုံညတာရှေးရှေးကောင်းမှုရှိတယ်ဆိုတာ မပြောဘဲနဲ့သိနိုင်ကြပါတယ် အဲ့တော့ပုပ္ပိသကတပုံညတာရှေးရှေးဘဝတွေတုန်းကကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့တဲ့ပုဂ္ဂိုလ်များဟာလောကစည်းစိမ်တွေပြည့်စုံသလိုနောက်တကယ်ငြိမ်းချမ်းမှုအစစ်မှန်ဖြစ်တဲ့နိဗ္ဗာန်ချမ်းသာအထိရရှိနိုင်ပါတယ်အဲ့တော့ယနေ့ဗုဒ္ဓဘုရားရှင်ဘုရားဖြစ်လာတယ်ဘုရားဖြစ်လာတယ်ဆိုတာအကြောင်းမဲ့ဖြစ်လာတာမဟုတ်ပါဘူး ရှေးဘဝတွေကကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့လို့ဘုရားဖြစ်လာတာဖြစ်ပါတယ်ဘုရားဖြစ်ဖို့ရန်အတွက်ဒါနပါရမီသီလပါရမီစတဲ့ပါရမီ7ပါးကုသိုလ်တရားတွေကိုမြောင်များစွာပြုလုပ်ပြီးမှအဲ့ဒီကုသိုလ်ကောင်းမှုတွေကံရဲ့အစွမ်းတတ္တိကြောင့်ဖျားဆိုတာဖြစ်လာရတာပါ နောက်ပစ္စေကဗုဒ္ဓအရှင်မြတ်ဒီလောကမှာဖြစ်ထွန်းပေါ်ပေါက်လာတယ်ပစ္စေကဗုဒ္ဓဖြစ်တယ်ဆိုတာလည်းပဲအတိတ်ဘဝပေါင်းများစွာကနှစ်သိင်ချင်းနဲ့ကဘာတသိမ့်တိုင်တိုင် ပါရမီ ကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့လို့ပစ္စေကဗုဒ္ဓဖြစ်လာခြင်းဖြစ်ပါတယ်ဘုရားရှင်ရဲ့တပည့်အကြီးဆုံးတွေဖြစ်တဲ့ရှင်သာရိပုတ္တရာတို့ အရှင်မောက်ကလန်လူလည်းပဲတသိင်ချေနဲ့ကဘာတသိင်တိုင်တိုင် ပါရမီကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့လို့ဒါလင်အခသာဝကဆိုပြီးတော့ဖြစ်လာကြတာဖြစ်ပါလေ။နောက်အခြားဘုရားရှင်ရဲ့သာဝကကြီးတွေလည်းပဲအတိတ်ဘဝတွေတုန်းက ကုသိုလ်ကောင်းမှုတွေများစွာ ပြုလုပ်ခဲ့ကြပါတယ်။အဲဒီလိုကုသိုလ်ကောင်းမှုတွေများစွာပြုလုပ်ခဲ့လို့ဒါလင် ရားရှင်ရဲ့မဟာတာဝကကြီးတွေဖြစ်လာကြတာဖြစ်ပါတယ်ဘုရားရှင်လက်ထက်တုန်းကဘုရားရှင်ရဲ့တရားတော်လေးဂါထာလေးတပုတ်နာရယုံနဲ့ယဟန္တာဖြစ်ခဲ့တဲ့ပုဂ္ဂိုလ်တွေရှိခဲ့ကြပါတယ်အဲဒီလိုတရားတူတူလေးနာရယုံနဲ့ယဟန္တာဖြစ်တယ်ဆိုတာလည်းပဲ အတိတ်ဘဝတွေတုန်းကကုသိုလ်ကောင်းမှုတွေများစွာ ရှိခဲ့ကြလို့ဖြစ်ပါတယ်အဲဒီတော့ဘုရားရှင်လက်ထက်ကဖြစ်ခဲ့တဲ့မဟာကပ္ပိနာဆိုတဲ့ရှင်ဘရင်အကြောင်းလေးကိုအနည်းငယ်ပြောပြခြင်းပါတယ်ဘုရားရှင်လက်ထက်ကမဟာကပ္ပိနာဆိုတဲ့မထေရတစ်ပါးရှိခဲ့ပူပါတယ်အဲ့ဒီမဟာကပ္ပိနာမထေရဟာလွန်ခဲ့သော ကဘာတသိမ့်လုံးကပထုမုတ်တရာဘုရားရှင်လက်ထက်မှာကုသိုလ်ကောင်းမှုတွေများစွာပြုလုပ်ခဲ့ပါတယ်ပထုမုတ်တရာဘုရားရှင်လက်ထက်မှာကုသိုလ်ကောင်းမှုတွေပြုပြီးတော့နောက်နောက်ကောင်းတဲ့ဘုံဘဝဘုံဌာနတွေပဲရောက်ခဲ့ရပါတယ်အဲ့လိုရောက်ပြီးတော့တန်ត្រာကျင်လေရင်းနဲ့တခါမှာတော့ ပါရာဏသီမြို့ရဲ့အနီးရွာကြီးတရွာမှာလူလာဖြစ်ပါတယ်ပါရာဏသီမြို့ရဲ့အနီးမှာရကန်းတဲ့ရွာကြီးရှိပါတယ်အဲ့ဒီရကန်းတဲ့ရွာကြီးမှာရကန်းတဲ့အကြီးအကဲတယောက်ဖြစ်ခဲ့ပါတယ်အဲ့ဒီအချိန်ကဖျားပွင့်တဲ့အချိန်မဟုတ်တော့ပစ္စေကဗုဒ္ဓ အရှင်မြတ်တွေပွင့်ထွန်းတဲ့အချိန်ဖြစ်ပါတယ်ပိစိကဗုဒ္ဓတထောင်ရှိခဲ့ပါတယ်ပိစိကဗုဒ္ဓတထောင်ဟာနွေရာသီဆောင်းရာသီတို့မှာဟိမဝန္တာတောထဲမှာတရင်သုံးနေထိုင်ကြပြီးတော့မိုးကာလမှာတော့ရွာတွေစနပုတ်တွေမြို့တွေမှာတရင်သုံးနေထိုင်ကြပါတယ် ဒီနေ့မှာတော့ပိစိကဗုဒ္ဓအရှင်မြတ်ဒီဟာဗာရာဏစီမြို့ရဲ့အနီးရကန်းတဲ့ရွာကြီးနာကိုကြွရောက်လာခဲ့ကြပါတယ်။အဲ့ဒီချိန်မှာရကန်းတဲ့အကြီးဆုံးရဲ့ဇနီးမယားဟာပိစိကဗုဒ္ဓအရှင်မြတ်ဒီကိုတွေ့တော့ကြည်ညိုတာနဲ့စွန်စားပင့်ဖိတ်ခဲ့ပါတယ်။ အဲ့ဒီရကန်းတဲ့ရွာကြီးမှာလည်းပဲအိမ်ကြီးတထောင်ရှိပါတယ်အဲ့ဒီအိမ်ကြီးတထောင်မှာရှိကြတဲ့လူများဟာပိစိကဗုဒ္ဓတထောင်ကိုတပါးတပါးစီတာဝန်ယူပြီးတော့စွမ်းဘောစဉ်တွေစက္ကပ်လှူဒန်းခဲ့ကြပါတယ်စွမ်းဘောစဉ်တွေစက္ကပ်ပြီးတဲ့အခါမှာပိစိကဗုဒ္ဓတထောင်ကိုအဲ့ဒီရွာသူရွာသားတွေက ဝါတွင်း၃လပတ်လုံးနေထိုင်ဖို့တရင်သုံးဖို့ရန်အတွက်အာလုံးပင့်ဖိတ်ကြပါတယ်ပိစိကဗုဒ္ဓအရှင်မြတ်တွေကလည်းပဲသူတို့တရားတရားကိုလက်ခံပြီးတော့ဝါတွင်း၃လပတ်လုံးတရင်သုံးနေထိုင်ခဲ့ပါတယ်ရွာသူရွာသားတထောင်တို့ဟာပိစိကဗုဒ္ဓအရှင်မြတ်ဒီဝါတွင်သတင်းသုံးမှုရန်အတွက်သူတို့တတ်နိုင်တဲ့သစ်တီဝါလေးဒီခုတ်ပြီးတော့ သိရွယ်မှုကြောင်းသိရွယ်မှုကြောင်းတွေကိုစောက်လုပ်လှူဒန်းခဲ့ကြပါတယ်ပိစိကဗုဒ္ဓရှင်မြတ်ဒီဝါရုံသုံးလပတ်လုံးသတင်းသုံးပြီးတော့ဝါကျွတ်တဲ့အခါမှာလည်းပဲအာလုံးရွာသူရွာသားတွေစုပေါင်းပြီးတော့သင်္ကန်းများကိုလည်းပဲစက်ကပ်လှူဒန်းခဲ့ကြပါတယ်အဲ့ဒီအင်ဂျီတထောင်သောရကန်းတဲ့ရွာသူရွာသားများဟာအဲ့ဒီဘဝမှာ ကုသိုလ်ကောင်းမှုတွေများစွာပြုပြီးတော့သေဆုံးသွားတဲ့အခါမှာတာဝရင်သာနဲ့ပြီမှာအလုံးဖြစ်ကုန်ပါတယ်တာဝရင်သာနဲ့ပြီမှာနတ်စည်းစိမ်တွေကိုခံစားဆန်စားပြီးတော့လောကမှာကတ္တပဘုရားရှင်ပွင့်ထွန်းလာခဲ့ပါတယ်ကတ္တပဘုရားရှင်လက်ထက်မှာတော့အဲ့ဒီရကန်းတဲ့ရွာသူရွာသားကဖြစ်ခဲ့တဲ့နတ်သားတွေအလုံးဟာ လူပြည်မှာလူလာဖြစ်ကြပါတယ်ပါရဏသီမြို့မှာတထေးတကြွယ်တွေအားလုံးဖြစ်လာခဲ့ကြပါတယ်အဲဒီတော့အားလုံးသောတကြွယ်အမျိုးသားတထောင်ကျော်တို့ဟာဒီနေ့မှာကတ္တဗဘုရားရှင်တရင်သုံးတဲ့ကျောင်းတော်ကို တရားနာဖို့ရန်လာခဲ့ကြပါတယ် ကျောင်းတော်ကိုတရားနာသွားကြရင်းနဲ့ကျောင်းအလယ်ရောက်တဲ့အခါမှာရုတ်တရက်မိုးကြီးရွာချလာခဲ့ပါတယ်တရားနာလာကြတာလည်းပဲသူတို့တွေမကအခြားအခြားပရိသတ်တွေလည်းပဲများစွာရှိကြပါတယ်အဲ့တော့ရုတ်တရက်မိုးရွာချတဲ့အချိန်မှာအတိအကျွမ်းရဟန်းတော်အတိအကျွမ်း သာမဏေရှိတဲ့ဒကာဒကာမတွေကတော့ကြောင်းထဲမှာမိုးခိုဖို့ရန်အတွက် ဝင်ကုန်ကြပါတယ်ယခုသူကြွယ်တွေကတော့အတိအကျွမ်းမရှိတော့ကြောင်းထဲကို မဝင်ရဲပဲနဲ့အာလုံးမိုးထဲမှာပဲမိုးဆိုတံခံခဲ့ရပါတယ်အဲ့တော့သူတို့စဉ်းစားတယ်တို့အတိအကျွမ်းကိုရင်ဦးစင်းမိတ်ဆွေမရှိတဲ့အတွက်ကြောင့် အကျွမ်းဝင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်ကြောင့်ယခုလိုမိုးဆိုရတာအကယ်၍မြန်အတိကျွမ်းရှိခဲ့မယ်ဆိုရင်ဒီလိုအဖြစ်ဆုံးနဲ့ကြုံရမှာမဟုတ်ဘူးဒါကြောင့်တို့လည်းပဲကြောင်းဆောက်ကြမယ်ဆိုပြီးတော့ကျွာတကြွယ်တထောင်ဟာကြောင်းဆောက်ဖို့ရန်တိုင်ပင်ကြပါတယ်တကြွယ်တထောင်ဟာစုပေါင်းပြီးတော့ကြောင်းဆောက်လုပ်ခဲ့ခဲ့ပါတယ်အဲ့ဒီမှာ အကြီးအကဲဖြစ်တဲ့ပုဂ္ဂိုလ်ကတထောင်ထဲ့ဝင်လှူဒန်းပါတယ်အချာချာသူရွယ်တွေကတော့တဦးတဦးကို900 900စီထဲ့ဝင်လှူဒန်းကြပါတယ်အဲ့ဒီသူရွယ်တွေရဲ့ဇနီးမယားတွေကတော့တယောက်တယောက်ကို250 250စီထဲ့ဝင်လှူဒန်းကြပါတယ်အဲ့တော့သူတို့စောက်တဲ့အကြောင်းကမြတ်စွာဘုရားတရင်သုံးမှုရန်အတွက် ကြီးကျယ်တဲ့ပရဝုံကြောင်းကြီးဖြစ်ပါတယ်။ဒါကြောင့်သူတို့စုတဲ့ငွေကြေးဟာမလုံလောက်ပဲဖြစ်ခဲ့ပါတယ်။တခါနောက်ထပ်အလှငွေတွေကို စုပြီးတော့ဗုဒ္ဓဘုရားတရင်သုံးဖို့ကြောင်းတော်ကြီးကိုခံခံနာနာနဲ့ပြည်စည်းအောင်ဆောက်လုပ်လှူဒန်းခဲ့ကြပါတယ်။ကြောင်းကြီးပြီးတဲ့အခါမှာခုနှစ်ရက်တိုင်တိုင် အကြီးအကျယ်အလှူဒါနတွေပြုပြီးတော့ယဟန်တော်ပေါင်း2000ကိုသင်္ကန်းများ တူတန်းခဲ့ကြပါတယ်အဲ့တော့အလုံးသော သူကြွယ်များဟာအဲ့ဒီဘဝမှာအလှူဒါနတွေကုသိုလ်ကောင်းမှုတွေများစွာပြုလုပ်ပြီးတော့အလုံးသေဆုံးတဲ့အခါမှာနတ်ပြည်ကို ဖြစ်ခဲ့ကြပါတယ် အဲ့တော့နတ်ပြည်ကနေပြီးတော့ယခုဘုံဘုံတို့ဂေါတမမြတ်စွာဘုရားပွင့်လာခဲ့တဲ့အချိန်မှာတော့လူပြည်မှာတဖန်လာပြီးတော့ဖြစ်ခဲ့ကြပါတယ်အဲ့တော့ဒီဂေါတမဘုရားရှင်လက်ထက်မှာ အကြီးအကဲဖြစ်တဲ့သူကျွယ်ကတော့ကုတ်ကတကုတ်ကုတဝတီဆိုတဲ့မြို့မှာမင်းမျိုးမှာ လာရောက်ဖြစ်ခဲ့ပါတယ်အချိန်တန်ရွယ်ရောက်တဲ့အခါမှာ ရှင်ဘရင်ဖြစ်လာခဲ့ပါတယ်သူ့ရဲ့နာမည်ကမဟာကပ္ပိနမင်းလို့ခေါ်ဆိုပါတယ်အခြားကုသိုလ်ကောင်းမှုအတူ ပြုလုပ်ခဲ့တဲ့990နဲ့9ရောက်သောလူတွေဟာလည်းပဲအမတ်မျိုးမှာ လာပြီးတော့အာလုံးဖြစ်ကြပါတယ်မဟာကပ္ပိနရှင်ဘုရင်ဟာနေ့စဉ်နေ့တိုင်းထောက်လိုင်းကြီးတွေစုံတော့တွေစေလွတ်ပြီးတော့လောကမှာဖရာပွင့်မလားတရားတော်ဘောဗလားတန်ခါတော်ဘောဗလားဆိုတဲ့တည်င်းစကားကို အမြဲတမ်းစုံစမ်းခိုင်းပါတယ် နေ့စဉ်နေ့တိုင်းဖရာတရားတန်ခါပွင့်မပွင့်ဆိုတဲ့သတင်းစကားကိုစုံစမ်းရင်းနဲ့ဒီနေ့မှာတော့ဖရာပွင့်တယ်ဆိုတဲ့သတင်းကို မာကပိနရှင်ဘုရင်ကြားသိခဲ့ရပါတယ်မာကပိနရှင်ဘုရင်ဟာဒီနေ့မှာတော့အမတ်တထောင်ခြံရံပြီးတော့ဥယျင်တော်တွေကို ထွက်လာခဲ့ပါတယ် ဥယျာဉ်တော်သွားရင်းနဲ့မြို့တဲကိုဝင်လာတဲ့ကုံတယ်ပေါင်း900ကိုတွေ့မြင်ခဲ့ပါတယ်။မာကပိဏရှင်ဘုရင်ဟာအဲ့ဒီကုံတယ်900ကိုမေးမြန်းပါတယ်။သင်တို့ဘယ်အရက်ကလာခဲ့သလဲ။သင်တို့စီမှာဘာတည်င်းထူရည်မြန်ရှိပါသလဲလို့မေးမြန်းခဲ့ပါတယ်။ ကုံတယ်900တုံးဟာလည်းပဲအရှင်မင်းကြီးအခြားထူးခြားချက်တော့မရှိပါဘူးကျွန်ုပ်တို့တာဝတိမြို့ကနေလာခဲ့ပါတယ်အဲ့တော့တာဝတိမြို့မှာတော့ဗုဒ္ဓယရနာဖျားပွင့်ပေါ်ပေါက်နေပါပြီဆိုတဲ့တရေစကားကိုပြောကြားကြပါတယ် တရားပွင့်ပြီဆိုတဲ့အတန်ကိုကြားလိုက်တဲ့အခါမှာမာကပိနရှင်ဘရင်စိတ်ထဲမှာပီတိတွေတဖွာဖွာဖြစ်ခဲ့ဖြစ်ပြီးတော့တတိမေတ္တလို့တောင်းဖြစ်သွားပါတယ်အဲ့တော့မာကပိနရှင်ဘရင်ဟာဖျားပွင့်ပြီလို့တည်င်းပေးတဲ့ကုံသေးတွေကို စုတော်မွေတသိန်းစုချတော်မူပါတယ် တခါကုံတယ်တွေကဓမ္မောဥပ္ပန္နောလောကမှာတရားယရနာပေါ်ပေါက်လာပါပြီလို့ပြောတဲ့အချိန်မှာလည်းပဲဝမ်းသာလွန်းလို့မာကပိနရှင်မင်းဟာစုတော်မူတသိန်းနောက်ထပ်ချပြန်ပါလေဟယ်လိုမှန်ပါနောက်တခါကုံတယ်တွေကတန်ခေါဥပ္ပန္နောလောကမှာတန်ခယရနာ ပေါ်ပေါက်နေပါပြီလို့ပြောတဲ့အချိန်မှာလည်းပဲဝမ်းသာလွန်းလို့ဆုတော်မူတသိန်းချပြန်ပါတယ်။မာကပိတရှင်ဘုရင်ဟာဖရာတရားတန်ခါရတနာ၃ပါးပေါ်ပေါက်ပြီလို့သတင်းပေးတဲ့ဂုံတွေကိုဆုတော်မူ3သိန်းဆုချပြီးတော့အမတ်တွေနဲ့တိုင်ပင်ခါနန်းတော်ကို မပြန်တော့ဘဲနဲ့ဖရာရှင် တရင်သုံးနဲ့ရှိတဲ့တာဝတိမြို့ကို တခါတည်းထွက်လာခဲ့ကြပါတယ်ယခုမာကပိနရှင်ဘုရင်ဟာဥယင်ကို ထွက်လာရင်းနဲ့ဇဏသုံးပါးတည်င်းကြားတဲ့အချိန်မှာ သူ့ရဲ့မင်းစည်းစိမ်တွေကိုအလုံးစွန့်လို့ပြီးတော့ယဟန်ပြုမယ်ဆိုတဲ့ရည်ရွယ်ချက်နဲ့တခါတည်းထွက်လာခြင်းဖြစ်ပါတယ်။ နောက်ကအမတ်တွေကလည်းပဲရှင်ဘရင်နီးတူပဲတို့လည်းပဲယဟန်ဝတ်တော့မယ်ဆိုပြီးတော့အပီးအပိုင်ထွက်လာခဲ့ကြခြင်းဖြစ်ပါတယ်တာဝိထိမြို့နဲ့ယခုမဟာကပ္ပိနနေတဲ့ကုတ်ပုတ္တဝတိမြို့ဆိုတာမိုင်ပေါင်းတထောင်ကျော်လောက်ဝေးလာတဲ့ခရီးဖြစ်ပါတယ် မာကပိနရှင်ဘရင်အမှုပြုတဲ့လူပေါင်းတစ်ထောင်ကျော်ထွက်လာတာကိုဗုဒ္ဓဘုရားကြိုတင်ပြီးတော့သိရှိခဲ့ပါတယ်သိရှိတော့ဗုဒ္ဓဘုရားဟာမာကပိနအမှုပြုတဲ့လူပေါင်းတစ်ထောင်ကျော်ကိုကြိုဆိုဖို့ရန်ဘုရားတပါးတယ်တော်တဲ့ကို ထွက်လာခဲ့ပါတယ်ဗုဒ္ဓမြတ်စွာဟာမာကပိနကိုကြိုဆိုဖို့ရန်အတွက် စန္ဒဘာဂါလို့ခေါ်တဲ့မြစ်ရဲ့ကမ်းနားမှာပင်ညောင်ပင်ကြီးရဲ့အောက်မှာရောင်ကြီးတော်တွေလှုပ်ပြီးတော့တပါးတည်းတရင်သုံးထိုင်နေတော်မူခဲ့ပါတယ်။မဟာကပိတရှင်မရေမှုပြုတဲ့လူပေါင်းတစ်ထောင်ကျော်ဟာမြင်းနေစီးပြီးတော့ထွက်လာတာဖြစ်ပါတယ်။မြင်းစီးထွက်လာရင်းနဲ့လမ်းမှာမြစ်တစ်ခုတွေ့ပါတယ်။အပရိစ္ဆာခေါ်တဲ့မြစ်ကြီးကို တွေ့မြင်ရပါတယ်တွေ့မြင်ကြပါတယ်မာဂပိနာရှင်မေယမှုပြုတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီမြေကြီးကိုကူးဖို့ရန်အတွက်လေလည်းမရှိပါဘူးသင်္ဘောလည်းပဲမရှိပါဘူးသူတို့နောက်ဆုံးမှာဣတိပိသောဘဂဝါအရဟံတမ္မာသမ္ဗုဒ္ဓောစတဲ့ဗုဒ္ဓရဲ့ဂုဏ်တော်တွေကို အာယုံပြုပြီးတော့မြစ်ကြီးကို မြင်းနဲ့ဥလာခဲ့ပါတယ်မြစ်ကြီးဟာ ကြောက်ဖြာအသွင် ဖြစ်သွားခဲ့ပါတယ်အမတန်နစ်တဲ့မြစ်ကြီးကိုဖရာခုံတော်တွေအာယုံပြုပြီးတော့ဥလာခဲ့တာသူတို့ရှိတဲ့မြင်းတွေရဲ့ခွာလောက်ပဲရေဆိုတယ်လို့ပိဋကတ်တော်မှာဆိုထားပါတယ် ကမာကပိတမုတ်ယူတဲ့လူပေါင်းတစ်ထောင်ကျော်ဟာရှေ့ဆက်လာရင်းနဲ့လမ်းမှာနီလဝါဟိနီခေါ်တဲ့မြေကြီးတစ်ခုတွေ့ကြပြန်ပါတယ်အဲ့ဒီနီလဝါဟိနီပြစ်ကိုလည်းပဲသွားခါတော်ဘဂဝတာဓမ္မောစတဲ့တရားဂုဏ်တော်တွေကိုအာယုံပြုပြီးတော့အာလုံး ကူးလာခဲ့ကြပါတယ်အဲ့ဒီမှာလည်းပဲရေတဲ့မနစ်ဖက်နဲ့အောင်မြင်စွာနဲ့တစ်ဖက်ကန်းကိုကူးလာနိုင်ခဲ့ကြပါတယ်တခါမှာကပိနမှုပြုတဲ့လူပေါင်းတစ်ထောင်ကျော်ဟာခရီးထွက်လာရင်တခါနောက်ထပ်စန္ဒဘာဂါခေါ်တဲ့မြေကြီးတစ်ခုကိုတွေ့ရပြန်ပါတယ်အဲ့ဒီမြေကြီးကိုတော့ သုပတိပန္နောဘဂဝါတောတာဝကတန်ကိုစတဲ့တန်ခဂုံတော်တွေကိုအာယုံပြုပြီးတော့အောင်မြင်စွာကူးလာနိုင်ခဲ့ကြပါလေယခုဆိုရင်မာကပိနာရှင်ဘရင်မှုပြုတဲ့လူပေါင်းတစ်ထောင်ကျော်ဟာမြစ်ကြီးသုံးသွယ်ကိုဖရာတရားတန်ခဂုံတော်တွေကိုပွားများပြီးတော့အောင်မြင်စွာနဲ့ ကူးလာနိုင်ခဲ့ကြပါပြီအဲ့ဒီစန္ဒဘာဂမြစ်ကြီးကူးပြီးတော့စန္ဒဘာဂမြစ်ရဲ့အနီးရောင်မင်းကြီးတပင်အောက်မှာဗုဒ္ဓမြတ်စွာတည်င်းသုံးနေတာကိုအာလုံးတွေ့ရှိရပါတယ်ဖယားရှင်ကိုတွေ့ကြတဲ့အခါမှာအာလုံးဝမ်းသာအားရတယ်ဖြစ်ကြပါတယ်ဖြစ်ပြီးတော့ဗုဒ္ဓဖယား ဟောတဲ့တရားတော်တွေကိုနာရတဲ့အခါမှာခဏချင်းပဲသောတာပန်ဖြစ်ကုန်ကြပါလေသောတာပန်ဖြစ်တော့အဲမြတ်စွာဘုရားထံမှာယဟန်ပြုခွင့်တောင်းကြပါလေဗုဒ္ဓမြတ်စွာကအာလုံးဟာအတိတ်ဘဝတုန်းကသင်္ကန်းတွေလှူခဲ့တာဘို့လို့အေဟိဘိက္ခုလို့ခေါ်တာနဲ့တပြိုင်နက်အာလုံး ယဟန်ဖြစ်ကုန်ကြပါတယ်အေဟိဘိက္ခုဆိုတာသင်္ကန်းရှာစရာမလိုပဲနဲ့တကိုးနဲ့သင်္ကန်းတပိတ်ပရိခေယတွေကိုရတဲ့ယဟန်ဖြစ်ကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီအေဟိဘိက္ခုယဟန်ဖြစ်ဆိုတာလေအတိတ်ဘဝတွေတုန်းကကုသိုလ်ကောင်းမှုတွေရှိခဲ့မှသာလျှင်အေဟိဘိက္ခုယဟန်ဖြစ်ကိုရနိုင်တာဖြစ်ပါတယ် နောက်မဟာကပိနရှင်ဘုရင်ရဲ့မိဖုရားဖြစ်တဲ့အနောဇာသူလည်းပဲရှင်ဘုရင်ကယဟန်ဝတ်သွားပြီလို့တရင်ကြတဲ့အခါမှာသူလည်းနန်းတော်ကလိုက်လာပြီးတော့ဖျားဖူးတွေ့ပါတယ်အနောဇာရောက်တဲ့အချိန်မှာဗုဒ္ဓဘုရားက တရားဒေသနာတွေကိုဟောကြားပါတယ်တရားဟောပြီးအဆုံးမှာအနောဇာမိဖုရားလည်းပဲ သောတာပန်ဖြစ်သွားပါတယ်အနောဇာဟောကြားတဲ့တရားတော်ကြီးကိုနာကြားရင်းနဲ့မဟာကပ္ပိနာအမှုပြုတဲ့ယဟန်တော်ပေါင်းတထောင်ဟာအာသဝကုန်ခံယဟန္တာမထေမြတ်ကြီးတွေဖြစ်ကုန်ကြပါတယ်။နောဇာဒေဝီအမှုပြုတဲ့မိဖုရားတွေတထောင်လည်းပဲ နောက်ပိုင်းမှာတရားဘာဝနာတွေအားထုတ်ပြီးတော့သူတို့လည်းပဲယဟန္တာ မထေမကြီးတွေဖြစ်ခဲ့ကြပါတယ်ယခုမာကပိနရှင်မင်းတို့အနောဇာမိဖုရားတို့ယခုကဲ့သို့နောက်ဆုံးယဟန္တာဖြစ်တယ်ဆိုတာအတိတ်ဘဝပေါင်းများစွာကပုပ္ပိစကတ္တပုံညတာကုသိုလ်ကောင်းမှုတွေများစွာ ရှိခဲ့လို့ ဖြစ်တယ်ဆိုတာတာရကတစ်ခုဖြစ်ပါတယ်အဲ့တော့ပုပ္ပိဇာကတပုညတာရှေရှေကောင်းမှုရှိတဲ့ပုဂ္ဂိုလ်များဟာလောကစည်းစိမ်လည်းပဲပြည်စုံတယ်လောကမှာချမ်းသာခြင်းကြွယ်ဝခြင်းရုပ်ချောခြင်းပညာတတ်ခြင်းစတဲ့လောကစည်းစိမ်တွေလည်းပဲပြည်စုံတယ်ဆိုတာမဟာကပိတဝတ္ထုကတာရကပြပွားပါတယ် ပုပ္ပိဇာကတပုညတာရှေရှေကောင်းမှုတွေရှိခဲ့တဲ့အတွက်ကြောင့်ယခုမာကပိနာတို့အနောဇာတို့နောက်ဆုံးအာသောကုန်ခံရဟန္တာဖြစ်တကယ်ငြိမ်းချမ်းမှုအစစ်မှန်ဖြစ်တဲ့နိဗ္ဗာန်ကိုရတာလည်းပဲပုပ္ပိစကတပုညတာကြောင့်ဖြစ်တယ်ဆိုတာဒီဝိထုကတာရကပြသွားပါပြီရှင်ဒီတရားနာနေကြတဲ့ အလုံးသောတရားကမ္မတို့အနေနဲ့လည်းပဲလောကစည်းစိမ်တွေလည်းပဲအထိုက်လျောက်ဒါပြည့်စုံနေကြမှာပါ။ဒါယခုကဲ့သို့ဖျားဝန်ခံတယ်လည်းကြုံနေတယ်။တရားနာခွင့်လည်းရနေတယ်။တန်ဃာတော်တွေကိုဖူးတွေ့ခွင့်ရနေတယ်ဆိုတာလည်းပဲပုပ်ပေစကတပုံညတာ ရှေရှေကောင်းမှုတွေရှိခဲ့လို့ဖြစ်ပါတယ်။ဒီဘဝမှာ ယဟန္တာမဖြစ်နိုင်ရသေးရင်တော့ကုသိုလ်ကောင်းမှုတွေဆိုတာလိုအပ်လျောက်မှာဖြစ်ပါတယ်။နောက်နောက်ဘဝတွေအတွက်ပုပ္ပိစကတပုညတာ ရှေးကောင်းမှုတွေများစွာရှိအောင်အာထုတ်နေကြရအောင်မှာဖြစ်ပါတယ်။ယနေ့အလုံးသောကရကမတို့အနေနဲ့ဒီဘဝမှာပုပ္ပိစကတပုညတာ ရှေးရှေးကောင်းမှုအထိုက်လျောက်ရှိနေတယ်ဆိုတာအလုံး မိမိတို့စမ်းစစ်ကြည့်ရင်တွေ့ရမှာဖြစ်ပါတယ်နောက်နောက်ဘဝတွေအတွေ့ပုပ္ပေစကတပုံညတာ ရှေရှေကောင်းမှုတွေအားကောင်းဖို့ယခုကစပြီးတော့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေများစွာ ပြုပြီးတော့ပုပ္ပေစကတပုံညတာ မင်္ဂလာတရားနဲ့ပြည့်စုံအောင် ကြိုးစားအားထုတ်နေထိုင်ကြပါလို့တိုက်တွန်းရင်ယနေ့ညတရားဤကုန်းချုပ်ပါတယ်